မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပါပေးကင်းလုံခြုံကြပါစေလို့ PPTV ဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အခုအချိန်ကစပြီး PPTV သတင်းများကို ကြီးညာပေးတော့မှာဖြစ်ပါရဲ့ရှင်။ကျမຫນွေဦးလိပ်ပြပါ။ပထမဆုံးအနေနဲ့ပြည်အောင်စုသမရမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ပုံမှန်အစည်းအဝေး12မြင်းဆောင်2021ကိုကျင်းပပြုလုပ်ခဲ့တဲ့သတင်းကို တင်ဆက်ပေးကြပါမယ်။ အမျိုးသားညီညွတ်ရေးအစိုးရအဖွဲ့အစည်းအဝေးစနစ်မြင့်ဆောင်2021ကိုယနေ့ဇွန်လ29ရက်နေ့တွင်ကျင်းပခဲ့ရာခိတသမရဒူဝါလရှိလာ ပြည်အောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းနှင့်ပြည်အောင်စုဝန်ကြီးများဒုဝန်ကြီးများတက်ရောက်ခဲ့ကြပါသည်။အစည်းအဝေးမှာခိတသမရနှင့်ပြည်အောင်စုဝန်ကြီးချုပ်တို့ကအမှားစကားများအသီးသီးပြောကြားကြရာခိတသမရကြီးကအစိုးရအဖွဲ့အနေဖြင့်တော်လှန်ရေးကာလဖြစ်သောကြောင့်လူချင်းတွေ့ဆုံနိုင်ခြင်းမရှိဘဲ အွန်လိုင်းမီတင်များတွင်သာဆွေးနွေးညှိနှိုင်းအဖြေရှာနေရကြောင်းမကြခင်ကာလအတွင်းမိမိတို့အားလုံးလူချင်းတွေ့ဆုံနိုင်မည့်အခြေအနေရောက်ရှိလာမည်ဟုယုံကြည်ကြောင်းအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်များအားလုံးသည်မကောင်းသည့်စနစ်ကိုဖျက်သိမ်းပြီးပုံမကောင်းမွန်ညီညွတ်သည့်စနစ်ကိုတည်ဆောက်နေသူများဖြစ်ကြောင်းစနစ်သစ်ကိုလက်တွေ့ကျင့်သုံးရာမှာအခက်အခဲများအဆင်မပြေမှုများ ရှိနိုင်တော့လဲအချင်းချင်းညီညီညွတ်ညွတ်ဖြင့်ပြည်သူများ၏ရှေ့မှဦးဆောင်ကအာနာသိန်းစစ်အာနာရှင်မင်းအွန်လိုင်းအုပ်စုကို တိုက်ဖြတ်၍ပြည်သူများလိုလားတောင်းတသည်အာဏာရှင်စနစ်ကင်းမဲ့ပြီးငြိမ်းချမ်းသည့်နိုင်ငံကိုအမြန်ထူထောင်နိုင်အောင်ဆက်လက်ကြိုးပမ်းသွားရမည်ဖြစ်ကြောင်းပြောကြားခဲ့ပြီးပြည်အောင်စုဝန်ကြီးချုပ်ကအမျိုးသားညီညွတ်ရေးအစိုးရအနေဖြင့်တာဝန်ထမ်းဆောင်လာတာ၃လတည်းကိုချင်းနှင်းဝင်ရောက်လာပြီဖြစ်ကြောင်းယခုတစ်ပတ်အတွင်းတွင် NUG အနေဖြင့်ပြည်သူများကို ရှင်းလင်းအသိပေးခြင်းများရှိသောကြောင့်သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ကြောင်း ဝန်ကြီးဌာနတွေအနေနဲ့လှုပ်ဆောင်တဲ့အလုပ်တွေကိုအချိန်နဲ့တပြေးညီဆောင်ရွက်နေတယ်ဆိုတာသိတော့လဲတော်လန်ရေးအစိုးရတရဖြစ်တာကြောင့်ပုံမအားဆိုင်တဲ့ကဏ္ဍတွေမှာအားဆိုင်ပြီးလှုပ်ဆောင်ကြဖို့တိုက်တွန်းလိုကြောင်းအချိန်ကာလမှာတဖြည်းဖြည်းနဲ့ဇူလိုင်လတဲကိုရောက်လာပြီးဖြစ်သောကြောင့်တောင့်ခံပေးထားကြသော CDM များယခုအချိန်ထိအသက်လူပြီးတပိတ်မျိုးစုံဆင်နွှဲနေသူများနေ့စဉ်စိတ်မလုံခြုံမှုခံစားနေရသောပြည်သူများအတွေ့ နေ့ရက်တိုင်းဟာအနေရရှိနေတဲ့ဆိုတာကိုသတိချက်နေဖို့လိုကြောင်းကာကွယ်ရေးဝန်ကြီးဌာနနှင့်ပြည်ထောင်ရေးဝန်ကြီးဌာနများအနေဖြင့်အခြားပေါင်းဆက်လှုပ်ဆောင်သင့်တဲ့ဝန်ကြီးဌာနများအကြံဖက်စစ်တပ်ကိုချိန်မုံဖို့စိတ်အားထက်သန်နေတဲ့ EAO တွေနဲ့ထိတ်ဆက်ပြီးတနိုင်ငံလုံးအတိုင်းအတာနဲ့စီမံချက်ကောင်းကောင်းဗျူဟာကောင်းကောင်းတွေပြင်ဆင်ရေးဆွဲပြီးလှုပ်ဆောင်ဖို့လိုအပ်နေပြီဖြစ်ကြောင်းဒီလိုရေစီမံဆောင်ရွက်တဲ့အခါပြည်သူကိုအသိပေးလို့ရတဲ့အပိုင်းရှိမှဖြစ်သလို့ တိုးတိုးတိတ်တိတ်နဲ့အောင်မြင်အောင်ဆောင်ရွက်ရမယ့်အပိုင်းတွေလည်းရှိမှဖြစ်ကြောင်းအတိပေးလို့ရတဲ့အပိုင်းတွေကိုအတိပေးမယ်ဆိုရင်တော့နေ့စဉ်တော်လန်ရေးဆင်နွှဲနေတဲ့ပြည်သူတွေလည်းပုံမအားတက်လာနိုင်ကြောင်းလေးလာလုံးလုံးမဆုံမနစ်ဇွဲနဲ့တော်လန်ရေးဆင်နွှဲနေကြတဲ့ပြည်သူများကိုအမျိုးသားညီညွတ်ရေးအစိုးရအနေနဲ့ပြည်သူများနဲ့အမြင်အတူရှိပြီးအကြမ်းဖက်စစ်ကောင်စီကိုအမြန်ဆုံးဖြုတ်ချနိုင်ရေးအတွက်စိတ်ရောကိုယ်ပါနှစ်ပြီးလှုံ့ဆော်နေကြတဲ့ဆိုတာကို ပြည်သူများကိုတည်စေခြင်းကြောင့်ရခင်တစ်ဖက်ကတင်ပြခဲ့သော လူသားချင်းစာနာထောက်ထားမှုနှင့်ဘေးအန္တရာယ်စီမံခန့်ခွဲရေးဝန်ကြီးဌာနကလူသားချင်းစာနာကူညီရေးနှင့်ဘေးအန္တရာယ်တုံ့ပြန်ရေး policy နှင့်တမနာကြီးဦးဆောင်မဲ့ကော်မရှင်ကိုလည်းအတည်ပြုပါကြောင်းတို့ကို ပြောကြားခဲ့ပါတယ်။ဆက်လက်ပြီးဝင်ကြီးများသူဝင်ကြီးများမှမိမိတို့သက်ဆိုင်ရာဝင်ကြီးဌာနများနှင့်ပတ်သက်သောအကြောင်းအရာများကိုအသီးသီးဆွေးနွေးတင်ပြရကြပြီး အစည်းအဝေးကို17နာရီမိနစ်30တွင်ရုပ်သိမ်းလိုက်တယ်လို့သိရပါတယ်။ဆက်လက်ပြီးအမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနနှင့်ပညာရေးဝန်ကြီးဌာနတို့ရဲ့ပြည်အောင်စုဝန်ကြီးဒေါက်တာဇော်ဝေဆိုးကຫນွေဦးတော်လန်ရေးဤအစစ်စစ်တိုးတက်ပြောင်းလဲမှုဖြစ်စဉ်ကောင်းစဉ်နဲ့စာတစောင်းကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေထုတ်ပြန်အသိပေးလိုက်တဲ့သတင်းကို တင်ဆက်ပေးမှာဖြစ်ပါတယ်။ဒီနေ့ဇွန်လ29ရက်နေ့ညနေပိုင်းမှာအမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနနှင့်ပညာရေးဝန်ကြီးဌာနတို့ရဲ့ပြည်အောင်စုဝန်ကြီးဒေါက်တာဇော်ဝေဆိုးကຫນွေဦးတော်လန်ရေးဤအစစ်စစ်တိုးတက်ပြောင်းလဲမှုဖြစ်စဉ်ကောင်းစဉ်နဲ့စာတစောင်းကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေထုတ်ပြန်အသိပေးခဲ့တာကိုတွေ့ရပါတယ်။အဆိုပါထုတ်ပြန်ချက်အပြည့်အစုံမှာ ຫນွေဥတော်လန့်ရေးဤအစဉ်စဉ်တိုးတက်ပြောင်းလဲမှုဖြစ်စဉ်၁ပြည်သူလူထုမှပြည်သူလူထုဤဆန္ဒကိုထုတ်ဖော်ခြင်း၂ပြည်သူလူထုမှစစ်ကောင်စီအားအုပ်ချုပ်ခွင့်မရစေခြင်း၃ပြည်သူလူထုမှအမျိုးသားညီညွတ်ရေးကိုတည်ဆောက်ခြင်း၄ပြည်သူလူထုမှပြည်သူလူထုကိုကာကွယ်ပေးခြင်းပထမအစဉ်ပြည်သူလူထုမှခုခံစစ်ပျောက်ကြားစစ်ချွေစစ်စစ်နွှဲခြင်း ဒုတိယအဆင့်ပြည်သူလူထုမှတစ်ချိန်နဲ့တစ်ပြိုင်နက်ပြည်သူတော်လှန်ရေးဆင်နွှဲခြင်းငါပြည်သူလူထုမှမိမိတို့ဤဒေသများအားထိန်းချုပ်စီမံခန့်ခွဲခြင်း6ပြည်သူလူထုမှမိမိတို့ဤဒေသများအားတိဆောက်ပြုပြင်ခြင်း9ပြည်သူလူထုမှ Federal Democracy ပြည်အောင်စုတည်ထောင်ခြင်းຫນွေဥတော်လှန်ရေးကို ဦးဆောင်နေသူများမှာပြည်သူသားဖြစ်ပါသည် ယခုရောက်ရှိသောအချိန်အခါမှာအစဉ်လေးဤခုခံစစ်ပျောက်ကြားစစ်ချွေစစ်ဆင်နွှဲနေခြင်းဖြစ်ပါသည် NUG EAOs PDF များအင်အားကောင်းလာပြီးစကစအင်အားချိနေလာနေပြီဖြစ်ပါသည်မကြမီမှာဒီဒေးရောက်ရှိလာမည်ဖြစ်ပါသည်ကြိုတင်ပြင်ဆင်ကြပါပိုင်ပိုင်နိုင်နိုင်စနစ်တကျလုပ်ကင်ဆောင်ရွက်ကြပါအစွမ်းကုန်စ조사အားထုတ်ကြပါလှုပ်ဝက်ပါလုံခြုံရေးဦးစားပေးပါ အရေးတော်ပုံအောင်ရမည်ဒေါက်တာဆော်ဝေဆိုးလို့ဖော်ပြပါရှိတာကို တွေ့ရှိရပါတယ်ရှင်ဆက်လက်ပြီးပြည်အောင်စုသမရမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနက COVID-19 ရောဂါကာကွယ်နိုင်ရေးအတွက်ပြည်သူများအနေဖြင့်လိုက်နာဆောင်ရွက်ရမည့်ကိစ္စများကို ထုတ်ပြန်ထားတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ် ကမ္ဘာနိုင်ငံအချို့တွင် COVID-19 တတိယလှိုင်းအဖြစ်ယောဂပြန့်နှံ့ဖြစ်ပွားမှုများရှိနေပြီဖြစ်သောကြောင့်ပြည်အောင်စုသမရမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရစံမာရေးဝန်ကြီးဌာနက COVID-19 ယောဂကာကွယ်နိုင်ရေးအတွက်ပြည်သူများအနေဖြင့်လိုက်နာဆောင်ရွက်ရမည့်ကိစ္စများကိုထုတ်ပြန်လိုက်တာကိုတွေ့ရပါတယ်။အဆိုပါထုတ်ပြန်ချက်တွေထဲမှာစနစ်တကျလက်စိနီး mask ကိုစနစ်တကျတပ်စင်းနီးနဲ့မိသားစုများနဲ့ခွဲခြားနေထိုင်ရေးအသိပေးနှိုးဆော်မှုတွေပါဝင်တာကိုတွေ့ရပါတယ်။ ပြည်သူအများပုံမတိရှိလိုက်နာနိုင်ရန်ဤသတင်းစကားကိုအချင်းချင်းလက်ဆင့်ကမ်းဖြန့်ဝေပေးကြပါလို့လဲစက်မာရေးဝန်ကြီးဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာတိုက်တွန်းထားပါသေးတယ်ရှင်ဆလပီလက်နက်ကိုင်ပြိပခါအတွင်းကလေးတငယ်များအရေးဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီအဆင့်မြင့်တကားဖွင့်အစည်းအဝေးကို ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းကမြန်မာနိုင်ငံကိုစားပြုပြီးမိကွန်းတရက်ပေးပို့ခဲ့တဲ့သတင်းကိုတင်ဆက်ပေးခြင်းပါတယ်2021ခုနှစ်ဇွန်လ28ရက်နေ့တွင်အက်စတိုးနီးယားနိုင်ငံသမ္မတကတပပတိအဖြစ်ဆောင်ရွက်၍လက်နက်ကိုင်ပဋိပက္ခအတွင်းကလေးငယ်များ၏အရေးဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီအဆင့်မြင့်တကားဖွင့်အစည်းအဝေး UN Security Council High-Level Open Debate on Children in Armed Conflict ကို virtual ကျင်းပခဲ့ပါတယ်။အဆိုပါအစည်းအဝေးသို့လုံခြုံရေးကောင်စီအဖွဲ့ဝင်မဟုတ်သော အခြားကုလသမဂ္ဂနိုင်ငံများနည်းသူ ကုလသမဂ္ဂဆိုင်ရာနိုင်ငံများနည်းသူဒေသအမတ်ကြီးဦးကျော်မိုးထွန်းကမြန်မာနိုင်ငံ ကိုစားပြုပေးပို့သောမိကွန်း written statement တစ်ခုကိုပေးပို့ခဲ့ပါတယ်။အဆိုပါမိကွန်းမှာကလေးငယ်များအပေါ်ပြစ်မှုကျူးလွန်မှုများ စာတင်ကျောင်းများအပေါ်ဦးတည်တိုက်ခိုက်မှုများအတွက်လွန်စွာစိုးရိမ်မှုရှိသည့်ကိစ္စကလေးငယ်များမှာဥပဒေကြောင်းအရာကာကွယ်ပေးနိုင်မှု၏အရေးပါမှုရှိသည့်ကိစ္စအပြစ်ကျူးလွန်သူများအားလုံးအရေးယူရန်အရေးကြီးမှု အရွေးချယ်ခံအပြတ်သားအစိုးရလက်ထက်တွင်ကလေးငယ်များအားအကာအကွယ်ပေးနိုင်ရေးအတွက်အလေးထားဆောင်ရွက်ခဲ့သည့်ကိစ္စ2020ပြည့်နှစ်အတွင်းမြန်မာနိုင်ငံတွင်ကလေးငယ်ပေါင်း ထောင်ချီအပေါ်ပြင်းထန်သည့်အခွင့်အရေးချိုးဖောက်ခံခဲ့ရသည်ကိုစိတ်မကောင်းဖြစ်သည့်ကိစ္စစစ်ကောင်စီတပ်အနေဖြင့်ပြည်သူများအပေါ်လူမဆန်သည့်လူအခွင့်အရေးချိုးဖောက်မှုများဆက်လက်ရှိနေ၍အတွင်းရေးမှုချုပ်၏အစီရင်ခံစာ၏ချိုးဖောက်မှုရှိသည့်နောက်ဆက်တွဲစည်းရင်တွင်တမတော်ကြီးအားပြန်လည်ထည့်သွင်းခဲ့သည့်ကိစ္စစစ်တပ်ကမတရားအာဏာသိမ်းပြီးနေ့စဉ်လူမဆန်သည့်ပြစ်မှုများမတရားတပ်ဖြတ်မှုဖမ်းဆီးမှုနှိပ်စက်မှုများကျူးလွန်နေသည့်ကိစ္စ ကလေးငယ်60ကျော်အသက်ခံခဲ့ရသည့်ကိစ္စစစ်တပ်အနေဖြင့်စာတင်ကြောင်းစီရုံကမ်းများကိုတက်ဆွဲထားသည့်ကိစ္စများကို ဖော်ပြထားပြီးကုလသမဂ္ဂလုံခြုံရေးကောင်စီကုလသမဂ္ဂအတွင်းရေးမှူးချုပ်တို့အနေဖြင့်ကလေးငယ်များအပေါ်လူမဆန်စွာကျူးလွန်မှုများထပ်မံမဖြစ်ပေါ်ရေးအတွက်ကာကွယ်ပေးရေးခွဲခြားမှုမရှိဘဲအင်အားအလွန်အကျွံအသုံးမပြုရေးကလေးငယ်များအပေါ်ပြစ်မှုကျူးလွန်သူများအားအရေးယူရေးစောင့်ကြည့်အစီရင်ခံသည့်အဖွဲ့အနေဖြင့် ပံ့ပိုးမှုပုံမရရှိရေးလူသားချင်းစာနာမှုအကူအညီများအတားအဆီးမရှိပေးအပ်နိုင်ရေးကုလသမဂ္ဂနှင့်အလူရှင်များအနေဖြင့်အမျိုးသားညီညွတ်ရေးအစိုးရနှင့် ထိတွေ့ပူးပေါင်းဆောင်ရွက်ရေးစစ်ကောင်စီတပ်အနေဖြင့်စာတင်ကြောင်းနှင့်စေယုံများအသုံးမပြုရေးစစ်အာဏာသိမ်းမှုချက်ချင်းရက်စဲ၍ဒီမိုကရေစီပြန်လည်ရရှိရေးတို့အတွက်ဆောင်ရွက်ပေးရန်မြစ်တာရက်ခံခဲ့ပါသည်ထို့အပြင်ပြည်သူတွေနဲ့အတူအမျိုးသားစီလုံးညီညွတ်ရေး အစိုးရအနေဖြင့်စစ်အာဏာရှင် အပြည့်ပြည့်ချိန်မုံရေး Federal Democracy နိုင်ငံတည်ထောင်ရေးအတွက်လှုံ့ဆော်နိုင်သည့်ကိစ္စအလုံးကိုဆောင်ရွက်သွားမည်ဖြစ်ကြောင်းတို့ကိုထည့်သွင်းဖော်ပြထားတာတွေ့ရပါတယ်။ ဆက်လက်ပြီးပြည်အောင်စုသမရမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရလူအခွင့်အရေးဆိုင်ရာဝန်ကြီးဌာနကစစ်အာဏာသိမ်းကာလအတွင်းတည်တံစီရင်ခြင်းများနဲ့ပတ်သက်တဲ့အချက်အလက်အချို့ကိုထုတ်ပြန်ခဲ့တဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပြည်အောင်စုသမရမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရလူအခွင့်အရေးဆိုင်ရာဝန်ကြီးဌာနကစစ်အာဏာသိမ်းကာလအတွင်းတည်တံစီရင်ခြင်းများနဲ့ပတ်သက်တဲ့အချက်အလက်အချို့ကို၎င်းရဲ့လူမှုကွန်ရက်စာမျက်နှာကနေထုတ်ပြန်ခဲ့တာကိုတွေ့ရပါတယ်။ အဆိုပါထုတ်ပြန်ချက်မှာကျန်းဖက်စစ်ကောင်စီက အာဏာသိမ်းခဲ့သည့်ကာလအတွင်းတည်တံ့ချမှတ်ခံရသူဦးရေ64ဦးရှိပြီးအသက်မပြည့်သေးသူ2ဦးပါဝင်ကကလေးတရားရုံးသို့ပြန်လည်လွှဲပြောင်းပေးထားကြောင်းတောင်တကုံမှ18ဦးမြောက်ဥက္ကလာမှ34ဦးရွှေပြည်တောင်မှ5ဦးလှိုင်သာယာမှ9ဦးဖြစ်ကြောင်းတည်တံ့စီရင်ချင်းဆိုင်ရာနိုင်ငံတကာလူအခွင့်အရေးစံချိန်စံညွှန်းများအနေဖြင့်အပြည်ပြည်ဆိုင်ရာလူအခွင့်အရေးကြေညာစာတမ်းအပိုက်3အရာ လူတိုင်းအသက်ရှင်ခွင့်ပြည်သူရေးရာနှင့်နိုင်ငံရေးရာအခွင့်အရေးဆိုင်ရာသဘောတူစာချုပ် ICCPR အပိုက်6အရာအသက်ရှင်ခွင့် ICCPR အပိုက်6နှစ်အရာတည်တံ့ချမှတ်မည်ဆိုဝါကစီရင်ပိုင်ခွင့်ရှိသောတရားရုံး၏အပြည့်သက်စီရင်ချက်နှင့်အညီသာ ဆောင်ရွက်ခွင့် ICCPR အပိုက်6 4အရာတည်တံ့ချမှတ်ခံရသူအနေဖြင့်ပြည်တံ့လျှော့ပေါ်ခွင့်သို့မဟုတ်ပြည်တံ့တက်တာခွင့်တို့ကိုရပိုင်ခွင့် ရာဇသက်ကြီးပုံမှန်302အရာအဆွဆွဲခံရသူသည်ဥပဒေနှင့်အညီခုခံခြေပခွင့်ငင်းဆိုခွင့်ရရှိရမည်ဖြစ်ပြီးဆွဆွဲခံရသူဤမျက်ွယ်တွင်တည်တံချမှတ်ခွင့်မရှိစတာရီရှိနေတော်လဲစစ်အာဏာရှင်က အချိန်တိုအတွင်းစစ်ကုံရုံးဖြင့်တည်တံစီရင်နေခြင်းစီရင်ခံရသူများအတွေ့ရှင်းနေလိုက်ခွင့်မရှိသဖြင့်ခုခံခြေပခွင့်မရှိခြင်းအမှုပြင်ဆင်ခွင့်များကို ထောင်တွင်းသက်ဆိုင်ရာ အရာရှိကသာဆောင်ရွက်နေခြင်း စတာတွေပြုလုပ်ခဲ့ကြောင်းတွေကိုဖော်ပြထားတာတွေ့ရပါတယ်ရှင်။ရေတော်ဘုံအောင်ရမည်ရေတော်ဘုံအောင်ရမည်